အဲ့ဒီဂုံတော်ဘုရားရှိခိုးထဲမှာအားလုံးအတွက်အမတန်အကျိုးများတဲ့ဆောင်းဘုတ်တစ်ခုထဲကိုမေ့သွားတာနဲ့မထည့်မိလိုက်ဘူး။နောက်ထပ်ထရိုက်တော့လည်းထည့်မယ်လို့ကြံလဲအဲ့ဒါလည်းမေ့မေ့သွားတာ။အားလုံးအတွက်အမတန်ကျိုးများတာ။မြတ်စွာဘုရား သိဒ္ဓထာမင်းသားဘဝကရတောဒရာနဲ့လက်ထပ်ပြီးတော့သားတော်တယောက်ထွန်းရတယ်မဟုတ်လားနာမည်ဘယ်သူတဲ့ရာဟုလာတဲ့နောက်မြတ်စွာဘုရားဘုရားဖြစ်ပြီလို့ခမဲတော်မင်းကြီးကကပိလဝကိုပင်လို့ကြွတော့ အဲ့ဒါနောက်ဆုံးနေ့မှာနန်းတော်ကြွကြွပြီးတော့ဆုံးဖုံးပေးတရားဟောနောက်ဆုံးနေ့မှာယသောရရာကသာလေးရာဟုလာကိုမြတ်စွာဘုရားထံအမွေတောင်းခိုင်းတယ်ဟောဒီမြတ်စွာဘုရားရှိကိုရမြတ်ကြီးဟာသင်ရဲ့ဖာကမီးတော်ပဲသားဆိုတာဖာကမီးတော်ရဲ့ အမွေကိုဆက်ခံရတယ်ဒါကြောင့်အမွေသွားတောင်းကြီးလို့ကလေးလေးခုနှစ်နှစ်သားတွန်းပြီးလှုပ်လိုက်တော့ရာဟုလာလေးကမြတ်စွာဘုရားစီသွားပြီးအမွေပေးဖို့ရှောက်ထားတာမြတ်စွာဘုရားကတို့များယရနာရွှေငွေအိမ်ကြီးရာကြီးကျွဲနွားအစားရှိသည်လောကီယရနာပေးเสียမှမရှိဘူး လောကုတ္တရာယရနာပဲပေးเสียရှိတယ်ဒါကြောင့်လောကုတ္တရာအမွေပဲပေးရမယ်ဆိုပြီးတော့ရာဟုလာကိုကြောင်းခေါ်သွားတယ်ကြောင်းရောက်တဲ့အခါကျတော့ရာဟုလာကိုအရှင်သာရိပုတ္တရာထံအလိုက်တယ်သာရိပုတ္တရာရာဟုလာကိုရှင်ပြုပေးလိုက်တာမဏေပြုပေးလိုက်ဘလို့ပြုရပါမလဲဖရာကြောင့်တော့ တရဏဂုံတီးအောင်လုပ်ပေးလိုက်တရဏဂုံတီးရင်ရှင်သာမဏေဖြစ်ရှင်သာမဏေဖြစ်တဲ့အခါကျရှင်သာမဏေကျင့်ဝတ်တွေကဘယ်နှပါးပါလိမ့်မလဲဘာတွေပါလိမ့်မယ်ဘုရားဆို10ပါးတီလာတဲ့ဒါနဲ့အရှင်သာရိပုတ္တရာကရာဟုရသာမဏေလေးကိုရှင်ပြုပေးပြီးတော့10ပါးတီလာဆောက်တည်ဆောင်ထိန်ခိုင်းတယ် ခုနှစ်နှစ်သားသာမဏေလေးဖြစ်သွားတယ်မြတ်စွာဘုရားကပိလဝကနေပြီးရာဇဂုသွားတော့ရာဇဂုပြန်ကြွတော့ရာဟုလာရှင်သာမဏေလေးပါခေါ်သွားတယ်ခုနှစ်နှစ်သားဟိုကြတော့အမ္ပလတ္ထိကကျောင်းဆောင်မှာရှင်သာမဏေလေးထားတယ်တပါးတယ်အမ္ပလတ္ထိကဆိုတာ တရက်ပင်ပြိုတဲ့ဒါကြောင့်အဘလတိကအကြောင်းဆောင်ဆိုတာအဲ့ဒီကြောင်းလေးနာမှာတရက်ပင်ပြိုရှိလို့သူ့ကိုအဘလတိကအကြောင်းဆောင်ခေါ်တယ်အဲ့ဒီမှာအရှင်ရာဟုလာလေးမြတ်စွာဘုရားကထားပြီးနေ့စဉ်သွားသွားပြီးတော့ရှင်သာရာဟုလာလေးကိုဆုံးပါတယ်ခုနှစ်နှစ်သားဆိုတော့ သမထဘာဝနာဝိပဿနာဘာဝနာပွားများအထောက်ဖို့မလျော်သေးဘူးအဲတော့သူနဲ့လျော်တဲ့အဆုံးမဆုံးမပါမယ်ဆိုပြီးတော့ဆုံးမတဲ့တဲ့အဲ့ဒီအဆုံးမတဲ့မှာတခုအပါဝင်ဖြစ်တဲ့အဆုံးအမတခုညဇောဘုရားရှင်ရာဟုလာကိုအမတန်သူနဲ့တော်ရဆိုပြီးဆုံးမတဲ့အဆုံး အဲ့ဒီအဆုံးမလေးများမကြားခြင်းဘူးလားရကောမရခြင်းဘူးလားဘာဖြောင်းတော့ဘာဖြစ်လို့ရခြင်းတာတော့အဲဘာလို့ကိုဘာလို့ရခြင်းမလဲမသိဘူးဟမ်အဆုံးအမဆိုတာသိထားဖို့တက်တက်လားလိုက်နာဖို့လားဒါဖြင့်ဘာလို့ရခြင်းတာ သိကြလားသိပါပါဘုရားအဲ့ဒီအတိုင်းလိုက်နာမှပြောမှာနော်ပထမမြတ်စွာဘုရားကအရှင်ရာဟုလာကိုမူသာပြောခြင်းကြောင့်ဖြစ်တဲ့အပြစ်တွေကိုရေအိုးဥပမာအမျိုးမျိုးပြပြီးတော့မူသာမပြောရအောင်ဆုံးပါတယ်ရေအိုးတလုံးဥပမာပြပြီးတော့သူကအဲ့ဒါပြောနေကြာမှာမဟုတ်ပြောပါ အဲ့ဒီမူသားကဘာကြောင့်ရှောင်မှုလိုသလဲလို့ဆိုရင်မြတ်စွာဘုရားမိန်တာကဧကံဓမ္မံအတိတတ္တမုသာဝါဒိဋ္ဌဇန္တုနောဝိထိဏပရလောကသနတ္ထိပါပါအကာရိယအဲ့လိုမြတ်စွာဘုရားမိတ်ကြတယ်နားလဲတယ်မဟုတ်လားဟမ်ဘာလို့မလဲတော့ ရှင်းရှင်းလေးရဲ့ဧကံဓမ္မအမှန်တရားတည်းဟူသောတခုတည်းသောသစ္စာတရားကိုအတိတတ္တလွန်၍သွားသောမုသာဝဒိဋ္ဌလိညာပြောဆိုလေရှိသောပုဂ္ဂိုလ်အားမုသာဝဒိဋ္ဌလိညာပြောဆိုလေရှိသောဇန္တုနောတ attva အားလောကေလောက၌ အကာရိယသူမပြုဝံသောပါပါမကောင်းမှုတွေနတ္ထိမရှိကြသဘောပေါက်လားဘာဆိုလိုတာလဲလိန်တညာတတ်ပြီဆိုလို့ရှိရင်တော့အဲ့ဒီလူမလုပ်နဲ့မကောင်းမှုဘာမှမရှိဘူးတဲ့မကောင်းမှုမှန်တယ်သူအကုန်လုံးလုပ်နေတာပဲတဲ့အဲ့လောက်ကြအောင်လိန်ညာမှုကကြောင့်မို့ရည်ကြည်တာ ဧကန္တမအမှန်တရားတည်းဟုသောတစ္ဆာတရားတစ်ခုကိုအတ္တိတတ္တကြော်လွန်၍သွားသောမုသဝါဒိတလိညာပြောဆိုလေရှိသောဇန္တုနောပုဂ္ဂိုလ်အားအကာရိယသူမပြုဝန်သောပါပံမကောင်းမှုသည်နတ္ထိမရှိရဲ့ရှင်းတယ်မဟုတ်လားပါတယ်တော့ ဘုရားမှပြောဖို့ရင်တော့ဒီလူမလို့နဲ့အကုသိုလ်ဘာမှမရှိဘူးအဲ့ဒါမြတ်စွာဘုရားမိန့်တာအဲ့ဒါလောက်ဘုရားရှောင်ဖို့ကအရေးကြီးလို့မြတ်စွာဘုရားအရှင်ရာဟုလာကိုဘုရားမပြောဖို့ရခုနှစ်နှစ်သားလေးကိုရေဩတလုံးရှေ့ချဥပမာအမျိုးမျိုးပြပြီးတော့ဆုံးမတယ်အဲ့ဒီဆုံးမတော်တော်ကောင်းတယ် ဒါပေမဲ့အခုပြောနေလို့ရှိရင်အချိန်ကြားနေမှဆိုလို့အဲ့ဒါတော့မပြော ပြောကြတာကနောက်တစ်ခုသို့တော့တစ်ခုတော့ရှိသေးတယ်တစ်ခုရှိသေးတယ်တစ်ခုရှိသေးတာ ਨੇ ဟမ်ကျဲကျဲသွားပြီမြတ်စွာဘုရားဘုရားအဖြစ်ပွင့်တော်မူကိုရာသိတ္တထဘုရားလောင်းအနေနဲ့တရားရှာတယ်ဟုတ်လား တရားရှာတော့အမှန်တရားရှာသလားအမှားတရားရှာသလားဟုတ်ကဲ့လားအမှန်တရားရှာတဲ့ပုဂ္ဂိုလ်ကအမှားတွေလိန်ညာပြောနေမဲ့ဆိုလို့ရှိရင်အမှန်တရားတွေ့ပါမလားအမှန်တရားမတွေ့ရင်ဘုရားဖြစ်ပါမလားဖြစ်ပါဘူးဗျာဒါကြောင့်ဘုရားမဖြစ်မီဘုရားလောင်းဘဝမှာ ဘုရားလောင်းနေဟာတဲ့ကံ၅ပါးမှာ၄ပါးကိုတော့ယပယံခအကြောင်းအလျော်စွာပြုမိကျူးလွန်မိတယ်တဲ့တပါးကိုတော့ဘယ်တော့မှမကျူးလွန်မိဘူးကံ၅ပါးမှာ၄ပါးကိုတော့ယမယံခအကြောင်းအလျော်စွာဘုရားလောင်းဘဝနဲ့ကျူးလွန်မိတဲ့အခါကျူးလွန်မိတာရှိပါတယ်တဲ့ဒါပေတဲ့တပါးကိုတော့ ဖျားဖြစ်လိမ့်မယ်လို့ဒီပင်ကရာမြတ်စွာဘုရားထံကဗျာဒိတ်ရပြီးတဲ့အချိန်ကစပြီးအဲ့ဒီတပါတော့ဘယ်တော့ခါမှမကျွလို့ဘူးအဲ့ဒါပါတော့အဲအဲ့ဒါကြီးဟုတ်ကဲ့လားအဲ့တော့အမှန်တရားရှာနေတဲ့ဘုရားလောင်းကမှုသားတွေပြောနေအမှန်တရားတွေ့ပါမလားတွေ့ပါဘူးဟုတ်လားဒါတော့သဘောက မမှန်စကားလိန်ညာပြောနေတဲ့ပုံကိုယ်တွေလှုပ်တဲ့အလုတ်မှန်သမျှဟာမှန်ဖို့လွယ်ရလားမလွယ်ပါဘူးဗျာအမှားတွေပဲများဖို့ရှိတာပေါ့မဟုတ်ဘူးလားအမှားတွေပဲများဖို့ရှိတာပေါ့အမှားတွေများရင်တော့လေအမှားတွေထံခံရပေါ့ဟုတ်ဘူးလား ဖရာလောင်မြကံ၅ပါးတွင်ဘုရားကိုခြံကြံသည့်၄ပါးယံခါမှမှတ်သားကြနေပြီတဲ့သဘောပေါက်လားကိုင်းလိုက်တော့ဖရာလောင်မြဖရာလောင်မြကံ၅ပါးတွင်ဘုရားကိုခြံဘုရားကိုခြံကြံသည့်၄ပါးကြံသည့်၄ပါးယံခါမှ မသားကြမ်းနှင့်ညီဘုရားလောင်းမြတ်ကံငါးပါးတွင်မူသားကိုချမ်းကြံသည့်၄ပါးရံခါမှမသားကြမ်းနှင့်ညီ ဘာဆိုလို့သလဲဘုရားလောင်းမြတ်မှုသားတော့ဘယ်တော့ခါမှမပြောဘူးတဲ့ကြံတဲ့ကံလေးပါသတ္တဝါရဲ့အသက်သတ္တာသူဘပစ္စည်းမတရားယူတာကာမဂုဏ်တို့မှာမှောက်မှောက်မမကျင့်တာအယက်သေးသာတောက်စားတာကတော့အကြောင်းအားလျော်သာရမယံကမှားခြင်းမှားပြီမတတ်ပါသေးတယ်တဲ့ဒါပေမဲ့မူသားကတော့ ဘယ်တော့မှမပြောဘူးတဲ့ဒါကြောင့်လဲအမှန်တရားသိတာပေါ့မဟုတ်လားအဲ့ဒါလောက်မှုသွားမပြောဘူးလားအဲ့ဒါလောက်အရေးကြီးတယ်ဒါကြောင့်အရှင်ရာဟုလာကိုမှုသားမပြောဘူးရေဦးသလုံးဥပမာအမျိုးမျိုးပြပြီးမြတ်စွာဘုရားမိတ်ကြပြီးတော့မှမေးတယ်ရာဟုလာ ကြည်မှမှကြည်မှဘာသုံးကြလဲခொနနဲ့သားကိုရင်လေးကိုနော်မြတ်စွာဘုရားမိတ်ရာဟုလာတဲ့ကြည်မှဘာသုံးကြလဲသင်ရာဟုလာဖြေတဲ့ကြည်မှဟာမန်ထဲမှာကိုယ်အရေးကိုကြည့်ပြီးတော့မသိမတော်တာလေပြုပြင်မှုပြင်ဆင်မှုအသုံးကြပါတယ်ဗျာတဲ့ အဲ့ဒီအတိုင်းပဲရာဟုလားတဲ့ကြည်မှန်လို့ပဲမိမိတစုံတရားပြောမယ်ပြုလုပ်မယ်ကြံတွေးမယ်ဆိုလို့ရှိရင်မိမိပြုလုပ်ပြောဆိုကြံတွေးမယ်ဟာကိုသတိထားပြီးကြည်ရတယ်သတိထားကြည့်လို့မိမိပြောမယ်စကားဟာတူဦးထိခိုင်နေတာစေမယ်ဆိုရင်အဲ့ဒါမပြောရဘူးတဲ့ ဘသူကမှမထိခိုက်မနစ်နာစေမှပြောရတယ်တဲ့။တစုံတရားပြုလုပ်တော့မယ်ဆိုရင်လည်းပဲမိမိပြုလုပ်တော့မယ်အရာကိုမှန်မှကိုယ်အရေးကိုကြည့်သလိုပြုလုပ်တဲ့မေပြုလုပ်တဲ့ပြောတော့မယ်အရာကိုတတိထားပြီးတော့ငါဒါလုပ်တော့မှာပဲလို့သေသေးချာချာတတိထားကြည့်ရတယ်တဲ့။ဒါတော့ဒီအလောက်ဟာငါထိခိုက်သွားမလားသူများထိခိုက်သွားမလားဆိုတာဆင်ញင်စဉ်းစားတဲ့။ တူးဦးထိခိုက်မယ်ဆိုအဲ့ဒီအလုံးမလုံးနဲ့မထိခိုက်ဘူးဆိုရင်တော့အဲ့ဒါလုတ်တော့တဲ့ဘသူမှမထိခိုက်ဘူးဆိုရင်တော့လုတ်တော့တဲ့ထို့အတူပဲတစုံတရာကြံတွေးတော့မယ်ဆိုရင်မိမိကြံတွေးတော့မယ်ကိစ္စကိုတတိထားပြီးစိစိစဉ်းစားကြည့်ငါကြံတွေးမယ်ကိစ္စဟာငါထိခိုက်မလားသူတစ်ပါးထိခိုက်မလား တူထိခိုက်မယ်ဆိုရင်မကြံမတွေးနဲ့တဲ့ဘယ်သူကမှမထိခိုက်ဘူးဆိုမှပဲကြံတွေးတော့ဘုန်းကြီးကခုနဝစီကံအပြောကိုအစာအုပ်ပြောလိုက်တယ်အစဉ်ကတော့ကာယကံဝစီကံမနောကံဟုတ်ကဲ့လားမြတ်စွာဘုရားရဲ့အဲ့ဒီအဆုံးမှာရှင်းလားရှင်းပါပြီကောင်းလားကောင်းပါပြီသိကောင်းတော့ အခုအမှားတွေပြုကြတာဟာဆင်ញင်စဉ်းစားမိလို့ပြုတာလားမဆင်ញင်မစဉ်းစားပဲငါလောက်ရင်ဖြစ်သွားဆိုရမ်းတွယ်လို့မှားကုန်တာလားဟုတ်ကဲ့လားဘုရားတရားနဲ့ညီရလားညီပါဘူးဗျာအဲ့တော့အဲ့လိုရမ်းတွယ်ရတဲ့ပုံကိုယ်တွေဟာသူတို့ဗုဒ္ဓဘာသာတွေဟုတ်မှဟုတ်ရလားမသိပါဘူးနော်ဟောမဟုတ်တော့ဘူးဗျာဒါလည်းစဉ်းစားရရပဲနော် အဲ့ဒါအပြောမှလည်းဒီတိုင်းပဲတဲ့အလုပ်မှဆင်ញင်စဉ်းစားရသလိုတတိထားဆင်ញင်စဉ်းစားရသလိုအပြောမှလည်းတတိထားဆင်ញင်စဉ်းစားပြီးမှဘယ်သူမှမထိခိုက်မှပြောဒုက္ခထိခိုက်မယ်ဆိုရင်မပြောနဲ့ဒါကပြောမဲ့ကြံတော့ဒါပြောနေစေအခါမှလည်းဆင်ញင်စဉ်းစားပါတဲ့ ငါတော့ဒီစကားပြောနေပြီငါစကားဟာငါထိခိုက်မလားသူတစ်ပါးထိခိုက်မလားဆင်ញင်စဉ်းစားပါတဲ့တူထိခိုက်မယ်ဆိုရင်အဲ့ဒီစကားမပြောပါနဲ့တဲ့ပြောနေတော့ကြီးကိုရပ်ပြလိုက်ပါတဲ့ဆက်မပြောနဲ့တဲ့ဘယ်သူမှမထိခိုက်ဘူးဆိုဆက်ပြောပါတဲ့အဲ့ဒီတော့ခန္ဓာမြတ်စွာဘုရားမိန့်တဲ့စကား လိန်ပြောညာပြောပြောနေတာဆိုကြပါစို့အဲ့ဒါငါတော့ဖြစ်ရင်လိန်နေတာဆိုတာကိုယ့်ဟာကိုမသိဘူးလားသိပါဘူးညာနေတယ်ဆိုတာကိုမသိဘူးလားသိပါဘူးအဲသိရင်အဲ့ဒါကိုငါပြောတဲ့စကားဟာငါထိခိုက်မလားသူတစ်ပါးထိခိုက်မလားလို့မစဉ်းစားသင့်ဘူးလားလိန်ပြောတာကိုယ်ထိခိုက်နိုင်မှာမလားဟမ် အများကြီးထိခိုက်တာပေါ့မဟုတ်လားဘသူကကိုယ်ယုံအောင်မလဲဟုတ်ကဲ့လားလူလိန်ကြီးလူညာကြီးဆိုဘသူကယုံမလဲအဲ့ဒါကိုယ်ထိခိုက်တာမဟုတ်ဘူးလားအေးတယောက်တည်းပြောရင်လည်းလူလိန်ကြီးလူညာကြီးပေါ့အုပ်စုနဲ့ပြောရင်လည်းလူလိန်တွေလူညာတွေပေါ့မဟုတ်ဘူးလားအဲ့တော့မထိခိုက်ဘူးလားအဲ့တော့ပြောသင့်လား သူတစ်ပါးထိခိုက်သလားဆိုတာကတော့ပြောတဲ့အတွေ့အရဲနားတဲ့လူတွေကယုံရင်တော့အဲ့ဒီလူတွေထိခိုက်မှာပေါ့မဟုတ်ဘူးလားကိုယ်တွေအသိပညာဘ ਹੁ တုတ္တရှိတဲ့ပုဂ္ဂိုလ်တွေကတော့ယုံမှမလားမယုံတော့သူတစ်ပါးတော့မထိခိုက်ဘူးဘယ်သူထိခိုက်တော့မယုံမှမယုံမှနဲ့မယုံတဲ့လူကထိခိုက်မလား အဲ့ဒီတော့ဘာနဲ့မတူဘူးလားမယုံမှန်းတရားတဲ့နဲ့ပြောင်းလဲနေတာကမစင်းကိုပါဇက်နဲ့ငုံပြီးသူများထိုးရတာနဲ့မတူဘူးလားဟမ်အဲ့နဲ့တော့သူများမစင်းနဲ့သေးတယ်တော့အဲဆိုပြီးတော့ပါဇက်နဲ့ငုံပြီးထိုးရတာလေဟုတ်လားအဲ့ဒါနဲ့မတူဘူးလားတူတယ်အဲ့တော့ပြောသေးသလားမပြောသေးဘူး ပြောသင့်ဘူးအဲ့လိုမပြောသင့်ဘူးလို့သိတာနဲ့မပြောနဲ့တော့တဲ့ပြောနေတယ်ဆိုရင်လည်းပဲရက်လိုက်တော့တဲ့ကိုယ်တော်တော်ကြာထိခိုက်နေပြီတဲ့အရှက်မရှိတဲ့လူပဲဆိုပြီးတော့ထိခိုက်နေပြီဟုတ်တော့မဟုတ်လိမ်ပြောညာပြောတယ်ဆိုတာအရှက်မရှိလို့ပဲမဟုတ်လားအရှက်ရှိတဲ့လူကပြောပါမလားမပြောပါဘူး တခါအဲ့ဒါလိုစကားပြောပြီးပြန်လည်းပဲပြန်ဆင်ရင်တဲ့ငါပြောတဲ့စကားဟာပြောတော့ပြီးသွားပြီပြောလိုက်တဲ့အတွက်ငါထိခိုက်သွားသလားသူတစ်ပါးထိခိုက်သွားသလားဆင်ရင်စဉ်းစားတယ်တူထိခိုက်တယ်ဆိုလို့ရှိရင်တော့အဲ့ဒီစကားမျိုးငါနောက်မပြောတော့ဘူးဆိုပြီးတော့ဆုံးပြပြီးရှောင်လိုက်တယ်ဘယ်သူမှမထိခိုက်ဘူးဆိုလို့ရှိရင်တော့ပြောစင်တဲ့အချိန်ပြောပါတဲ့ ဒီတော့အလောက်ရဲ့အပြောရဲ့အကြံအတွေး၃မျိုးရဲ့အဲ့ဒီ၃မျိုးမှာအထူးသတိထားသင့်တာကဘယ်ဟာလဲအပြောပေါ့ဟုတ်ကဲ့လားပါဇက်ကစိတ်ထင်တိုင်းလှုပ်ခနဲ့လှုပ်ခနဲ့ထွက်မသွားဘူးလားအဲထွက်သွားတာနဲ့မစင်းသားတော့မာယုတ်ဩမဟုတ်ဘူးလားအကြံတွေးကအကြံတွေးနေပြီမဲ့လို့ ပါဇက်ကလည်းမထွက်သေးဘူးလက်ကလည်းမလုံသေးဘူးဆိုတော့သူကထိမ့်ထားလို့ရသေးတယ်မဟုတ်လားအခုကပါဇက်ကထွက်သွားပြီပြန်ပြင်လို့မရတော့ဘူးအာဘွားဘွားလို့ဘွားခါရမှာပေါ့ဟုတ်လားဘွားဘွားဒီလိုပြောလို့ပြောကြတာမဟုတ်ပါဘူးကိုလိုပြောကြတာပါဘွားခါရမှာပြင်လို့မရဘူးထွက်ပြီးသားစကားကမဟုတ်ဘူးလားပါတယ် ခြေတော့ကျွန်တော့ကျွန်တော့နှုတ်လို့ရတယ်နှုတ်ကျွန်တော့ဟုတ်တယ်မလားအဲ့ဒါဘာမဆိုပြုတ်လို့မဲ့ကြံရင်ပြောဆိုမဲ့ကြံရင်ကြံတွေးမဲ့ကြံရင်သတိထားပြီးဆင်ញင်စဉ်းစားဘယ်သူမှမထိခိုက်မှပြုတ်လို့ပြောဆိုကြံတွေးတယ်ပြုတ်လို့နေစေပြောဆိုနေစေကြံတွေးနေစေမှလည်းစဉ်းစားလိုက်ငါအခုလုပ်နေတာအခုပြောနေတာအခုတွေးနေတာ ငါထိခိုက်သလားသူတော်ဘာထိခိုက်သလားသေချာစဉ်းစားလိုက်အောင်တူးထိခိုက်တယ်ဆိုအဲ့ဒီအလုပ်ဆက်မလုံးနဲ့တော့ရက်လိုက်အဲ့ဒီအပြောဆက်မပြောနဲ့တော့ရက်လိုက်အဲ့ဒီအတွေ့ဆက်မတွေ့နဲ့တော့ရက်လိုက်တခါလှုပ်ပြေးတယ်ပြောပြေးတယ်ပြန်တွေးပြေးတယ်ဆိုရင်လည်းပဲပြီးပေမဲ့ပြန်ဆင်းရင်လည်းဟုတ်မယ်ငါတော့ဒါလှုပ်လိုက်ပြီငါတော့ဒါပြောလိုက်ပြီငါတော့ဒါကြံတွေးလိုက်ပြီ ဘယ်သူများထိခိုက်တယ်လဲဆိုတာစဉ်းစားအောင်တယ်စဉ်းစားရင်ဆင်ញင်ရင်မသိဘူးလားသိတယ်တူဦးထိခိုက်မယ်ဆိုရင်ငါတော့အခုတော့ဖြင့်လွန်သွားလို့မတတ်နိုင်တော့ဘူးဒီစကားမျိုးဒီအလုံးမျိုးဒီအတွေးမျိုးငါနောက်ထပ်မပြောမလုပ်မတွေးတော့ဘူးလို့ဆုံးပြပြီးတော့ဘယ်တော့မှမလုပ်မပြောမတွေးနဲ့အဲ့လဲဆိုအမှားနဲ့မလားအမှားများမလား မြတ်စွာဘုရားနော်တော်တော်ကျေးဇူးတင်တယ်ကောင်းတယ်။ရောက်လာခုနှစ်နှစ်သားတွေကိုစိတ်ရှည်လက်ရှည်လို့အဲ့ဒါဆုံးမနေတာ။မဟာကရုဏာတော်ကြီးမားသောမဟာကရုဏာတော်ကြောင့်ဒါလောက်ဆုံးမနေတာပဲဟုတ်ဘူးလား။ gain အဲ့ဒီတော့အဲ့ဒါဘာသာပြန်ထားတဲ့ဆောင်ဘုတ်ရအောင်ယူမလား သိကြလားသိပါပါဘုရားကဲဆိုကာယကံအပြုကအရင်ဆုံးဝစီကံအပြောကဒုတိယမနောကအကြံတွေကတတိယပေါ့သူ့အစဉ်၌ကာယကံဝစီကံမနောကံပြုမိကြံလဲပြုမိကြံလဲသင်စိတ်ထဲသင်စိတ်ထဲအမြဲဆင်ញင်ပါအမြဲ ပြုမြည်ကြံလဲပြုမြည်ကြံလဲသင်စိတ်แท้သင်စိတ်แท้အမြဲစင်ញင်ပါအမြဲစင်ញင်ပါသို့ မိမိသူတစ်ပါးမိမိသူတစ်ပါးဘုသူမြတ်ဘုသူမြတ်မိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသာနှစ်ဦးသာဘုသူမြတ်ထိမလဲဘုသူမြတ်ထိမလဲမိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသာနှစ်ဦးသာဘုသူမြတ်ထိမလဲ ထိခိုက်နိုင်ညာအပြုတ်များမမှားရှောင်ခြင်းပါ ပါပြုမည်နော် အပြောလဲအဲ့ဒီတိုင်းပေါ့ပြောမဲ့ကြံရင်လှုပ်ခနဲ့မပြောလိုက်နဲ့ကိုယ်နှုတ်ကိုထိမ့်ထားလိုက်အောင်ဟုတ်ကဲ့လားထိမ့်ထားပြီးတော့စဉ်းစားလိုက်အောင်ငါပြောတော့ပြောတော့မှာပဲဒီစကားဘသူများထိသွားမလဲငါထိမလားသူထိမလားအဲ့လိုစဉ်းစားပြီးမထိဘူးဆိုမှပြောတဲ့ဒီတော့ပြောမိကြံလဲလဲအတူပဲပေါ့ဟုတ်ဘူးလား gain ဆိုပြောမိကြံလဲပြောမိ နောက်တစ်ခေါက်အတွေးကလည်းဒီတိုင်းပဲပေါ့မနှောကဟုတ်ကဲ့လားဆိုတွေးမိကြံလဲ တော့အခုဟာပြုတ်ပလားပြုတ်မယ်ကြမ်းနေတာလားမပြုတ်သေးဘူးเนาะပြောမယ်ကြမ်းနေတာမပြောသေးဘူးတွေးမယ်ကြမ်းနေတာမတွေးသေးဘူးကဲထားတော့တဲ့ပြုတ်လုတ်ပြီးလုတ်နေပြီပြောနေပြီတွေးနေပြီတဲ့အဲ့လိုသလိုဆိုရင်ဘယ်လိုလဲတဲ့မြတ်စွာဘုရားအဲ့ဒါလည်းမိတ်နေဆိုပြုစေမှာလဲ သင်စိတ်แท้သင်စိတ်แท้အမြဲဆင်ញင်ပါအမြဲဆင်ញင်ပါသို့အခုကပြုတ်နေစေမဟုတ်လား အဲ့ဒါကိုဘသူများထိမလဲဆိုရင်ကြိုက်ပါမလားမကြိုက်ဘူးဘသူများထိသလဲခုလောက်နေပြီတို့ဒီလောက်တာဘသူထိသွားသလဲဒါမဟုတ်လားခုနမပြုခင်ကထိမိလဲအခုကထိသလဲပြုနေပြောနေတွေးနေတော့ဟုတ်လားဆိုမိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသာနှစ် သူများထိသလဲထိခိုက်နိုင်ညာထိခိုက်နိုင်ညာအပြုတ်များအပြုတ်များမမားရှောင်ကျင်ပါ ပြန်ဆိုကြည့်အောင်ပြုစဲမှာလဲ ပြောလဲအတူတူပဲမဟုတ်လားမှန်ပါဗျာအဲဆိုကြည့်အောင်ဒါကပြုလုပ်နေစေပြောနေစေတွေးနေစေအချိန်မှာเนาะဒါဖြင့်ကဲ ပြုတ်ပြီးသွားပါပြီတဲ့ပြောလို့လည်းပြီးသွားပြီတဲ့တွေးလို့လည်းပြီးသွားပြီတဲ့အဲ့ဒါပြန်ပြီးမဆင်ခြင်သိဘူးလားအဲ့ဒါကဘိုးပြီးဆင်ခြင်သိသုံးသတ်တင်တယ်နော်အဲ့ဒီကြတော့အခုတော့ပြောပြီးသွားပြီဘသူများထိသွားပါလဲငါထိသွားသလားသူတစ်ပါးများထိသွားပြီလားအထက်က ပြုမယ်ကြံတော့ကတော့ဘသူများထိပြီလဲပြုစဲမှာတော့ဘသူများထိသလဲဟုတ်ကဲ့လားပြုပြီးတဲ့အခါကျတော့ဘယ်လိုလုပ်အောင်ဘသူများထိပြီလဲဟုတ်ကဲ့လားဘသူများထိပြီလဲနော်ကိုင်းဆိုနေဟုတ်နေဟုတ်ပြုပြီးပြန်လဲပြုပြီးပြန်လဲသင်္စိတ်แท้ မြဲစင်ကြင်မှာမိမိသူတစ်ပါးနှဥသာဘသူများထိပ်ပြီလဲထိခိုက်နိုင်ညာအပြူများမမားရှောင်ကြင်ပါမမားရှောင်ကြင်ပါသို့ သို့ပြုပြည်ပြောလဲဒီတိုင်းပဲမဟုတ်လား တွေးလည်းအတူတူပဲမဟုတ်လား တော့ကာယကမှလည်းပဲပြုမြည်ပြုစေပြုပြည်သုံးမျိုးမဟုတ်လားဝစီကမှလည်းပြောမြည်ပြောစေပြောပြည်မနောကမှလည်းတွေးမြည်တွေးစေတွေးပြည်အဲ့ဒီအတိုင်းကံတစ်ခုတစ်ခုမှာသုံးခုသုံးခုအဲ့ဒါတတ်တတ်ဆိုရမယ်ဟုတ်ကဲ့လားပြော ပြုမည်ဆိုတာအနာဂတ်မဟုတ်လားပြုစေဆိုတာပစ္စုပ္ပန်မဟုတ်လားပြုပြီးဆိုတာအတိတ်မဟုတ်လားအဲ့ဒီတိုင်းဆိုဒါရပြုမည်ကြံလဲပြု ပြုစေပြုပြီး မှတိုင်းအတိအကျလိုက်နိုင်မယ်ဆိုလို့ရှိရင်အမှားမနှဲပေဘူးလားမမှားသလောက်ကိုဖြစ်မယ်မဟုတ်ဘူးလားရံဖာရံခါမှညံချောသွားလို့နည်းနည်းမှားကောင်းမှားမယ်ဟုတ်လားတမင်တက်တက်တော့မမှားတော့ဘူးမမှားရင်ကောင်းကျိုးရမလားဆိုးကျိုးရမလားအဲ့တော့အဲ့ဒါအမြဲတမ်းဆောင်ထားရမယ် ဘယ်သွားသွားယူသွားဟုတ်ကဲ့လားနိုင်ငံခြားသွားလဲယူသွားတာမန္တလေးသွားလဲယူသွားရမယ်တကယ်လို့များအကြောင်းမသိလို့မလို့အစိုးရကလာပင့်သွားလဲယူသွားရဟုတ်လားပင့်မပင့်ဘူးမပြောနိုင်ဘူး तू ပင့်ရင်ပင့်တာဟုတ်အဲ့တော့အဲ့ဒီအခါလဲယူသွားရမယ်ဟုတ်ကဲ့လားအဲ့လဲဆိုမှားအောင်မလား ကဲဒီဆုံးအဆုံးမဟာလူတိုင်းနဲ့မလျော်ဘူးလားမလျော်ပါဘူးဗျာဒါကြောင့်ပေးကျင်တာကြာနှပြီစကားမဆက်မိလို့မပေးရဘူးเนาะဒါပေမဲ့ဒီအဆုံးမကိုခရိယာနေကိုတော့ပေးခဲ့တာကြာလှပြီ14နှစ်15နှစ်လောက်တောင်ရှိသွားပြီခရိယာနေပေးခဲ့တာဘယ်မှာပေးခဲ့ပါလိုက်ဘယ်လိုလို့စဉ်းစားနေတယ်เนาะ 1982ခုမေလ3ရက်4ရက်5ရက်အဲဒီတုန်းကပေးခဲ့တယ်ခရစ်ယာန်အလုပ်ပေးတယ်သူတို့ကပင့်လို့သွားပေးရတာသူတို့ကဗုဒ္ဓအဆုံးအမတွေနာကြားလို့ပါတယ်ဗျာအဲ့ဒါတတိတော်တို့ဟောပေးပါဆိုလို့အဲ့မေလ3ရက်4ရက်5ရက်82ခုနှစ်ဘယ်နှစ်ရှိသွားတာ ဟမ်အဲ15 16နှစ်ရှိသွားပြီဟုတ်ကဲ့လားအေးကဲခုဒီပြိဿကဗုဒ္ဓဘာသာပြိဿဗုဒ္ဓဘာသာပြိဿမှာယောဂီပြိဿအသိဘလောက်လောက်နောက်ကြသွားအဲခရိယာနေရာစောသွားတယ်ဟုတ်ကဲ့လားမစပ်မိလို့ပါနော် တတ်မိရင်တော့လည်းနောက်မကြပါဘူး gain တစ်ခေါက်စီပြန်ဆိုလိုက်သမော တော့အမတန်ကောင်းတဲ့အဆုံးအမရပြီရတော့ဘာပဲလိုတယ်လဲလိုက်နာကြင်ကြံဖို့ပဲလိုတယ်လိုက်နာကြင်ကြံတဲ့လူအကျိုးရမယ်ဟုတ်ကဲ့လားဒီတော့ဘုန်းကြီးတို့ဒီကနေ့ရေစက်ချပြီလားဒါမဲ့တရားဝဲတော့ပြီးသွားပြီ ၄နာရီဟမ်ပြီးသွားပြီမဟုတ်လားကန်ရေးသေးချောင်းဒီနေ့ရေးသေးချောင်းတော့အချင်းချင်းပေါ့နော်တိုင်းလိုက်ဆိုအရှင်ဖရာအရှင်ဖရာတပည့်တော်များသည်တပည့်တော်များသည်မြတ်စွာဘုရားဤမြတ်စွာဘုရားဤသာသနာတော်ကြီးသာသနာတော်ကြီးအရှိတိထခြင်း သီပင်ပြန့်ပွားခြင်းသီပင်ပြန့်ပွားခြင်းထွန်းကားခြင်းအကျိုးမှာ၎င်းထွန်းကားခြင်းအကျိုးမှာ၎င်းဆင်းရဲခတ်သိမ်းဆင်းရဲခတ်သိမ်းကင်းငြိမ်ပါရခြင်းအကျိုးမှာ၎င်းကင်းငြိမ်ပါရခြင်းအကျိုးမှာ၎င်းချမ်းမြေ့ရိပ်သာအတွင်း၌နို့ချမ်းမြေ့ရိပ်သာအတွင်း၌ချမ်းမြေ့ရိပ်သာအတွင်း၌ချမ်းမြေ့စေရန်ချမ်းမြေ့ ပฏิပဌာအကျင့်တို့ကိုပฏิပဌာအကျင့်တို့ကိုကျင့်ကြံပွားများကျင့်ကြံပွားများကျိုးစားအထောက်ရနေကြကုန်သောကျိုးစားအထောက်ရနေကြကုန်သောယဟန်ရှင်လူယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့အားယောဂီသူတော်စင်ပေါင်းတို့အားမွန်မြတ်သောမွန်မြတ်သောအာယုံစွမ်းအာယုံစွမ်းနေစွမ်းနေ ညနေအဖျော်ယမကာတို့ကိုသရာရွှင်လန်းလူရန်စကကြပါကုန်၏ရန်ကုန်ချမ်းမြေ့ရိပ်သာအတွင်း၌လူရန်ဘွယ်မှန်သမျှကိုလည်းမိမိတို့တတ်ဆွမ်းသမျှလူရန်ညပါကုန်၏မော်ဘီချမ်းမြေ့ရိပ်သာအား၎င်း မင်းသရချမ်းမြေရိတ်တာအား၎င်းလေဝေးချမ်းမြေရိတ်တာအား၎င်းပြင်ဥလွင်ချမ်းမြေရိတ်တာအား၎င်းတောင်ကြီးချမ်းမြေရိတ်တာအား၎င်းလူရန်ဘွယ်တို့ကိုသတ်စွမ်းသမျှလူရန်ညပါကုန်၏ ဟိုမှတပါဟိုမှတပါကိုပါဥပုသီလကိုလည်းကိုပါဥပုသီလကိုလည်းခံယူဆောက်တည်ကြပါကုန်၏ခံယူဆောက်တည်ကြပါကုန်၏ဝေယဝိစ္စကိုလည်းဝေယဝိစ္စကိုလည်းဆောင်ရွက်ကြပါကုန်၏ဆောင်ရွက်ကြပါကုန်၏မေတ္တာဘာဝနာမေတ္တာဘာဝနာဝိပဿနာဘာဝနာတို့ကိုလည်းဝိပဿနာဘာဝနာတို့ကိုလည်းနာကြာနာကြာပွားများပွားများအားထုတ်ကြပါကုန်၏အားထုတ်ကြပါ ဤသို့ယနေ့ယခုတပည့်တော်တို့ပြုစုရသောဤကောင်းမှုအစွစုကြောင့်တပည့်တော်တို့သည်သို့သုနာတိဘောဓိမာသေယောသုတိ ရားသိမ့်လိုက်တာပေါ့နော်ဟမ်အခုအားကတရားသိမ့်တဲ့အခါဆိုတာမဟုတ်ဘူးလားဟုတ်လားဟောအိမ်မာယာမပါသေးလို့အဲ့ဒီမုတ်ချကိန်းတွေတရားရစေနိုင်တဲ့အကျင့်က မြတ်စွာဘုရားက၃မျိုးတည်းရှိပါတယ်တဲ့အဲ့ဒီ၃ခုကိုတိတိကျကျလိုက်နာကျင့်ကြရဲ့မုတ်ချဂိမ့်သိမညံဖူညာနိဗ္ဗာန်ကိုရစေနိုင်ပါတယ်တဲ့ဟုတ်ကဲ့လားအဲ့ဒါအဲ့ဒါပါဠိတွေပါတယ်လဲရွတ်မနေဘူးအကျိုးအကြောင်းတွေလည်းပြောမနေတော့ဘူးဟုတ်လားဖယထုတ်ထမင်းဘွဲငုတ်ရမှာပေါ့သိလားဟော တောရွာတွေမှာအလှူတွေထမင်းကျွေးတဲ့အခါကျတော့လူကြီးလူကောင်းတွေအရင်ခေါ်ကျွေးရတယ်လေဖရာတကားတို့ကျောင်းတကားတို့ပဇင်းတကားတို့စသည်လူကြီးလူကောင်းတွေအဲ့ဒါပရိသတ်ကများတော့ဖိတ်တဲ့လူကမြန်မြန်ဖိတ်မြန်မြန်ကျွေးပြီးတော့အဲ့ဒါလိုလုံးမှစိတ်မှဖြစ်တဲ့အတွက်ပရိဖိတ်ပိတ်တဲ့လူကမြန်မြန်ဖိတ်တယ်တဲ့တန်ဃာစေမောမှာ အဘိဓမ္မာသင်္ကြိုဆိုပြီးတော့ညင်းနေတဲ့အထက်ကဖရာတကကြီးဥရွှေတို့သွားဖိတ်တာတဲ့အာလေးစားရမယ်ယုတ်ရမယ်ပုဂ္ဂိုလ်မို့လို့ဖရတုတ်ထမင်းပွဲငုတ်တယ်ဟုတ်ကဲ့လားသူကမရှင်းဘူးလားအမှန်ဖရမှာတော့ဖရတကကြီးဥရွှေတို့ခမညာထမင်းသုံးဆောင်ကြွတော်မူပါခမညာဒီလိုမဟုတ်လား ရှေးနေတယ်အဲ့ဒါမြန်မြန်စားမှဖြစ်မှာဟုတ်ဒါကြောင့်ဖရဒုတ်ထမင်းပွဲငုတ်အခုလည်းပဲဖရဒုတ်ထမင်းပွဲငုတ်ကိုင်းလိုက်ဆိုဣန္ဒြေဆောင်ပါဣန္ဒြေဆောင်ပါဘောဇင်မှာဘောဇင်မှာတိုင်းထွားသိပါစေတိုင်း အိန္ဒြေဆောင်ပါအိန္ဒြေဆောင်ပါဘောဇင်မှာဘောဇင်မှာတိုင်းထွားသိပါစေတိုင်း အိန္ဒြေစောင့်ပါဆိုတာအိန္ဒြေ6ပါးကိုတကားပိတ်ထားပါတဲ့လောဘဒေါသကိလေသာမဝင်အောင်အိန္ဒြေ6ပါးဆိုတာမျက်စိနာနှာခေါင်းရှာကိုယ်စိတ်အဲ့ဒါကိုပိတ်ထားပါတဲ့ဘာနဲ့ပိတ်ရမလဲဆို ရှုမှတ်မှုတတိတကရွက်နဲ့ပိတ်ပါတဲ့အဲ့ဒါကိုအိန္ဒြေစောင့်နေခေါ်တယ်မျက်စိတစ်ကပောက်ကစောင့်နေတယ် လောဘမဝင်နဲ့ပိတ်လိုက်ပြီမဝင်ရတော့နားတကဘောကစောင့်နေတဲ့ဒေါသမဝင်နဲ့ပိတ်လိုက်ပြီမဝင်ရတော့အဲဒါလို့အိန္ဒြေ6ပါးတကား6ပေါက်ကို ရှုမှတ်မှုတတိနဲ့ပိတ်တာကိုပဲအိန္ဒြေစောင့်နေလို့ခေါ်တယ်ဟုတ်ကလားသိအရေးကြီးတယ်အဲ့ဒီအိန္ဒြေကိုနိုင်အောင်စောင့်နိုင်တယ်ဆိုလို့ရှိရင်အဲ့ဒါတရားရတော့တာပဲ မြင်ရင်မြင်တဲ့ရှုကြားရင်ကြားတဲ့ရှုနားရင်နားတဲ့မှုရင်မှုတဲ့ရှုစားရင်စားတဲ့ချိုရင်ချိုတဲ့ချင်းရင်ချင်းတဲ့ရှုထီရင်ထီတဲ့ကြံနိုင်ရင်ကြံနိုင်တဲ့နူးညံ့ရင်နူးညံ့တဲ့ရှုစဉ်းစားရင်စဉ်းစားတဲ့တွေးတဲ့တွေးရင်တွေးတဲ့စိတ်ကူးရင်စိတ်ကူးတဲ့ရှုအဲ့ဒါပေါ့ဟုတ်ကဲ့လားမျက်စိနားနာရှာကိုစိတ်အိန္ဒြေ6ပါးတကား6ပေါက်တတိနဲ့ပိတ်တယ်။ဘာနဲ့ပိတ်တော့ ရှုမှတ်တာမဟုတ်လားမှန်ပါဗျာ။ဒါဆိုမျက်စိနာနာမျက်စိနာနာရှာကိုစိတ်ရှာကိုစိတ်ဣန္ဒြေ6ပါးဣန္ဒြေ6ပါးတကား6ပေါက်တကား6ပါးတတိနဲ့ပေတတိနဲ့ပေမျက်စိနာနာမျက်စိနာနာရှာကိုစိတ်ရှာကိုစိတ်ဣန္ဒြေ6ပါးဣန္ဒြေ6ပါးတကား6ပေါက် တတိနဲ့ပဲ ဒါကိုမြန်မာလိုအိန္ဒြေစောင့်တယ်လို့ခေါ်တယ်။ပါဠိလိုအိန္ဒြိယတံဝရလို့ခေါ်တယ်။ဟုတ်ကဲ့လား။ပါဠိလိုပါခေါ်လဲ။မြန်မာလိုတော့ဟုတ်ကဲ့လား။ကဲအိန္ဒြေစောင့်ပါအိန္ဒြေစောင့်ပါဘောဇင်မှာဘောဇင်မှာတိုင်းထွားသိပါစေတိုင်းထွားသိပါစေဆို အမြဲနိုးကြအမြဲနိုးကြရှုမှတ်ပွားရှုမှတ်ပွားသုံးပါးဓမ္မမြဲပါစေသုံးပါးဓမ္မမြဲပါစေအမြဲနိုးကြအမြဲနိုးကြရှုမှတ်ပွားရှုမှတ်ပွားသုံးပါးဓမ္မမြဲပါစေသုံးပါး အိန္ဒြေစောင့်မှဆိုတာအိန္ဒြေယသံဝရတစ်နောက်နှစ်ကဘောဇင်မှာတိုင်းထွာသိပါစေတဲ့ဆိုတော့ကအစာအတော့မှာအတိုင်းထွာနဲ့စားပါတဲ့လွန်အောင်ကျင်အောင်မစားပါနဲ့ပြောတာတင့်တော်ယုံစားပါဘောဇင်မှာတိုင်းထွာသိပါစေအမြဲတို့ကြာ ရှုမှတ်ပွားဆိုတာစိတ်စိတ်ဆတ်ဆတ်တနေ့လုံးမလျက်မလာရအောင်ရှုမှတ်ပါတဲ့ဒါပြောတာ အဲ့ဒါ၃ချက်နံပါတ်၁ကအိန္ဒြေစောင့်ပါနံပါတ်2ကဘောဇင်မှာတိုင်းထွာသည်နံပါတ်3ကအမြဲရှုမှတ်ပါဟုတ်ကဲ့လားအဲ့ဒီ3ချက်ကိုလိုက်နာကျင့်ကြရင်မုတ်ချမသွေမညံဖုန်ညာနိဗ္ဗာန်ရစေနိုင်တဲ့အကျင့်3မျိုးပါတဲ့ အဲ့ဒါကိုမြတ်စွာဘုရားကအပါဏကပฏิပဒါလို့ခေါ်တယ်။ပါတယ်တော့အပါဏကဆိုတာမုတ်ချဂိမ့်တွေပฏิပဒါဆိုတာအကျင့်အပါဏကပฏิပဒါဆိုတာမုတ်ချဂိမ့်တွေတရားရစေနိုင်တဲ့အကျင့်ဟုတ်ကဲ့လားဆိုဣန္ဒြေစောင်းပါဘောဇင်မာ ပါဓမ္မမြဲလေကအပန္နကကျင့်သူပေသုံးပါဓမ္မမြဲလေကအပန္နကကျင့်သူပေ အတဝောကုံခန်းနိဗ္ဗာန်စံမြန်းမိသူအမှန်ပေအာသဝကုံခန်းနိဗ္ဗာန်စံမြန်းမိသူအမှန်ပေ ချွတ်မယွင်းဘို့အတွင်လွတ်ကင်းဖို့ရာသေချာပေမချွတ်မယွင်းဘို့အတွင်လွတ်ကင်းဖို့ရာသေချာပေ 手机啊！ တစ်ခေါက် တော့ယောဂီအချင်းချင်းစကားပြောနေရင်ပြောနေခိုင်းမှာရှုမှတ်မှုရှိသလားမရှိရဲ့အမြဲနိုးကြရှုမှတ်ပွားဆိုတဲ့မြတ်စွာဘုရားစကားနဲ့ဆန့်ကျင်မနေဘူးလားအဲအဲ့ဒီအတိုင်းလိုက်နာကြည်ကြံမဲ့ဆိုရင်စကားပြောရမလားအဲဒါပဲ တခါအဲ့ဒါမှတခါရှိသေးတယ်တနေရာကတနေရာသွားတဲ့အခါဓမ္မယုံကကိုယ်ဆောင်သွားတဲ့အခါဓမ္မယုံကဆွညောင်းသွားတဲ့အခါဆွညောင်းကဓမ္မယုံ ပြန်တဲ့အခါစသည်မှာယောဂီနှစ်ယောက်ဘေးချင်းရှင်ပြီးဘယ်တော့မှမသွားရယောဂီနှစ်ယောက်ဘေးချင်းရှင်ပြီးဘယ်တော့မှမသွားရ ရှေ့နောက်ပဲသွားရမယ်ရှေ့နောက်လည်းတဦးနဲ့တဦးတပေကွာရမယ်အဲ့ဒီတည်းမနေစေရဘူးဟုတ်လားဘာကြောင့်ဘေးချင်းရှင်မသွားရမှာလဲအဲအဲ့ဒါပေါ့ဒီတော့အမြဲတို့ကြရှုမှတ်ပွားဟုတ်သေးလားဟုတ်အမြဲတို့ကြပြောစကား၄ပါးအပယ်ရောက်လိုက်ပြီပေါ့ဟုတ်လား အမြင်တို့ကြာပြောစကား၄ပါးအပယ်ရောက်လိမ့်မည်နော်အဲ့ဒီမရအောင်အမြင်တို့ကြာရှုမှတ်ပွားပါတယ်တော့ဟုတ်ကဲ့လားနားလည်ပြီနော်ဘေးချင်းရှင်မသွားရရှင်းတော့လဲတပေလောက်ခွာသွားရမယ်ဆိုတာတခါတရံတချို့ယောဂီကနောက်တော့တော့ကမရှိဘူးလားရှိပါ အဲရှေ့ကယောဂီဖနှောင့်တက်မနေနဲ့ဟုတ်ဘူးလားအဲအဲ့ဒါလို့ဆိုရင်ဟောအမြင်တို့ကြဟုတ်သေးလားဟုတ်ဘူးဒါကြောင့်ရှေ့နောက်လည်းပဲတပေလောက်ခွာသွားရမယ်နော်ဘေးချင်းရှင်ဘယ်တော့မှမသွားရနော်ကနားလဲပြီလားအေးနဲ့ပြန်ကြရင်ဗာတရားနာမလို့ တရေမလျှောက်တဲ့ဂါထာပေးပဲနော်အဲ့ဒါရပြီဆိုရင်တင်ញိုင်းကုန်မသွားအိတ်မချောက်ဘူးမချောက်ဘူးလူတွေထည့်ထားတဲ့ခေါင်းမတက်အိတ်မချောက်ဘူးဘယ်လိုမှမချောက်ဘူးဟုတ်ကဲ့လားကဲနဲ့ပြန်ကြတော့ယူကြမလားအေးမှတ်ထားပေါ့နော်ကဲအဲ့ဒီဟာကိုဖယ်ထားတော့ဒီကနေ့ အကျင့်သုံးခြင်းမုတ်ချကိန်းတွေကိန်းတွေတရားရစေနိုင်တဲ့အကျင့်သုံးခြင်းမျက်စိနာနာရှာကိုစိတ်ဓာရ6ပါးတကား6ပေါက်ကို သတိနဲ့ပိတ်အစာအသောက်ကိုသင့်လျော်ယုံမြစားအလွန်ကြုံမဖြစ်စေနဲ့အမြဲတစေနိုးနေသမျှတစ်ချိန်လုံးရှုမှတ်ပွားများ အားထုတ်ဆိုတဲ့အပ္ပန္နကပฏิပဒါအကျင့်၃မျိုး မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းလိုက်နာကျင့်ကြံကြိုးစားပွားများအထောက်နိုင်ရလို့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။သာ